မြမဝောဟာကောဇာတက္ကရေ1345ခုနှစ်ကဆုံလပြည့်ဗုဒ္ဓနေ့ခရစ်1983မေ26ရာသပတေးနေ့ရန်ကုန်တိုင်းကမာရော့မြို့နယ်ရန်ကုန် တက္ကသိုလ်များဓမ္မယုံကြီး၌ညာကုန်တက္ကသိုလ်များဓမ္မယုံကြီး၌လိုင်မဟာသီဆရာတော်တရက်အောင်မင်္ဂလာအရှင်စန္ဒဝရဟောကြားတော်မူအပ်သောသူစီလောမသုတ်ဆေးလိမ့်နှင့်ကွမ်းကြောင်ကျင်ွယ်တရားတော် သုတ်အမည်ကသူစီလောမသုတ်တန်ယုတ်ပါဠိတော်ယက္ခတန်ယုတ်မှာသူစီလောမသုတ်ဆိုတာမြတ်စွာဘုရားဟောထားတာရှိအဲဒီသူစီလောမသုတ်ကိုမြန်မာပြန်ပေးထားတဲ့သေးလိမ့်နှင့်ကွမ်းရှောင်ကျင်ွယ်တရားတော် ဒီတရားတော်မဟောခင်အောင်အရံဂုံတော်နဲ့ဖွင့်ကြလက်အုပ်ချီညီညီညာညာလိုက်ဆိုရှိခိုးကြအရဟံနတ်လူမြမအောင်သောဥဒ္ဒိုင်ပူသောထိုက်သောဘုရားသခင်ကိုဤညောမြတ်တို့ရှိခိုးပါ၏ဖရာအရဟံ ကိလေသာယံဒေါလံထင်မုံနာမုံနိုင်သွမ်းသောဘုရားသခင်ကိုရည်ညွန်မြတ်တို့ဒီခိုးပါ၏ခရာအရဟံကိလေသာယံဒေါလံထင်မုံနာမုံနိုင်သွမ်းသောဘုရားသခင် ဤညောမြတ်တို့ဤခိုးပါ၏ဘုရားအာရဟံဘုရမမတိအောင်မကောင်းမှုပြုလုပ်ဖို့လုံခြုံစိတ်ွယ်ရာရှိတော်မမူသောဘုရားသခင်ကိုဤညောမြတ်တို့ ကဘာအပြည်ပြည်မှာကြောထင်ရှားမဟာစီဆရာတော်သခင်ကျေးဇူးရှင်အားဤညိုဘွားညောတွားကြတော့ပါဤဖယားဧကမဟာပန္တိတာသတ္ထသင်္ကိတိပုဒ္ဒကအရိယမေကလမ်းညွ ကဘာကျော်ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးအကြောင်းပြုပြီးဘုန်းကြီးတို့ဒီပြိပ္ပံတရားကိုကိုယ်တိုင်အားထုတ်ခွင့်ရပြီးသူတစ်ပါးကိုလည်းဟောပြောပြသဘာဝနာကုသိုလ်တွေပွားကြရတယ်တဏိပဒံတရားဟောကြားနာယူအထုတ်ခြင်းအကြောင်းပြုပြီး သာသနာပြုဒါနစတဲ့ကုသိုလ်များကိုလည်းအာထုတ်ခွင့်ရကြတယ်ဒီကုသိုလ်ပေါင်းကောင်းမှုအစုအာထုတ်ခွင့်ရကြအကြောင်းရှာလိုက်တော့ဧကမပါဠိတသထသင်္ကိတိပုဇ္ဇကအရိယာမေကလမ်းညွန်ကဘာရောကျေးဇူးရှင်မာသီဆရာတော်ဘုရားကြီးပဲအဲဒါကြောင့်ကျေးဇူးကြီးမားတဲ့ဆရာသမား တရားမဟုတ်ခင်ဘုရားရှိခိုးပြီးတဲ့အခါဥထိုက်တဲ့ရေညိုတရာရှိခိုးရတယ်ပြီးတော့မှဟောလို့တဲ့တရားဟောကြရနာကြရမယ်ဟောဖို့စီစဉ်ထားတာကတန်ယုတ်တနိကေယက္ခတန်ယုတ်သူစီလောမတုတ် ဆေးလိမ့်နဲ့ကွမ်းရှောင်ကျင်ွယ်တရားတော်ဟောဖို့စီစဉ်ထားအဲဒီတရားတော်ဟောကြနာကြသို့ယေနံပသနံတိယတောနိဒာနံတေနဝိနောတေတိသူနောဟိယခတေဒုက္ကရံဩဃမိမံတရန္တိအတိဏဘုဗ္ဗံအာပုဏ္ဏဘဝယယေအကျဉ်သူတို့သည် နံထောခန္ဓာကိုယ်ကို၎င်းရတော်ဏိဒာနခန္ဓာကိုယ်ဤအကျဉ်အကြောင်းကို၎င်းပါဇာနံဒီအပြအဖြင့်သိကုန်ဤတေထောသူတို့သည်နံခန္ဓာကိုယ်ဟုဆိုသောဒုက္ခသစ္စာဤအကြောင်းသမုဒိယသစ္စာကိုဝိနောတင်တိမက္ခသစ္စာဖြင့်ပယ်ကြကုန်ဤယခာသူစီရောမဘလူသူနောဟိနာထောင်လော့ ဧသံဝေယသစ္စာတဏကိုပယ်ကုန်သောထိုသူတို့သည်အဘုနဘဝယတဖန်မဖြစ်ခြင်းဟာအာဒိဏပုပ္ပံရှိ၌မကူးမြောက်ဖို့သောဒုက္ခရံဆင်းရဲသည်ဖြင့်ကုအပ်သောဣမံဩကံဤကိလေသာတိဟုသောဩဃကိုတရံတိကုကုန်ဤတတိသာသာ သူစီလောမဘလူကိုဗုဒ္ဓမြတ်စွာဘုရားဟောတဲ့တရားသူစီဆိုတာအပ်လောမဆိုတာအမွေးအဲ့ဒီဘလူရဲ့ကိုယ်မှာဒီနေ့လက်ချုပ်အပ်စက်ချုပ်အပ်တွေလို့တမ္မာခြုံထက်တဲ့အမွေးတွေပေါက်နေတယ်အဲဒါကြောင့်သူ့ကိုအပေါင်းမှာဘလူတွေက သူစီလောမလို့အမိတက်ပြီးခေါ်ကြတယ်အဲ့ဒီသူစီလောမဘလူရဲ့နေရာအရက်ကတော့ဒီနေ့အိန္ဒိယမယားမှုသွားရင်တွေ့ကြရတဲ့ဂရာဆိုတဲ့နေရာအရက်ပဲဂရာသူဂရာသားတွေစွန့်ပြစ်ကြတဲ့အမိုက်ပုံမှာဒီဘလူကနေရတယ်အမိုက်ပုံဆိုတာအမြင်လည်းမကောင်းဘူးအနံ့လည်းမကောင်းဘူးသိညစ်ပတ်တယ် အမျိုးမျိုးအဘုံဘုံအစိုးအချောက်အသုံးမဝင်တော့တဲ့အရာတွေကိုကရာသူကရာသားများဝိုင်းပြီးတော့ကစွန့်ပစ်ထားတဲ့အမိုက်ဘုံအင်မတန်အစင်မပြေအင်မတန်ညစ်ပတ်တဲ့နေရာမှာနေရတဲ့ဘလူးတဲ့ဘလူးဖြစ်ပြန်တော့အယုတ်ကလည်းဆိုးအလိုခြုံထက်တန်မာတဲ့အမွေးတွေကလည်းပေါက် နေရာအယဌာနကလည်းအမိုက်ပုံဆိုတော့အပေါင်းအသင်းအဆက်အဆက်ဆိုတာရှိဖို့မလွယ်ပါဘူးအဲ့ဒီဘလူဘဝမရောက်ခင်ငရဲမှာတဲ့ငရဲဆိုတာနိရိယပါဠိကလာတာနိရိယကိုဗမာပြန်တာငရဲအယဆိုတာချမ်းသာနိဆိုတာမရှိဘူးနိရိယချမ်းသာမရှိတဲ့အယ ချမ်းသာမရှိရင်ဆင်းရဲတွေရှိနေတာပေါ့အမြဲဆင်းရဲနေရတယ်မြက်တောင်တစ်ခါလျက်တပြက်အတွင်းအချိန်ကာလလောက်ကလေးမှမှချမ်းသာခွင့်မရအောင်ဆင်းရဲဒုက္ခရောက်နေတဲ့အယတ္တိသကိုနိရယငရဲလို့ခေါ်တယ်ဘလူဘဝမှာလည်းဆင်းရဲတာပဲညစ်ပတ်တဲ့နေရာနေရအဲဒီဘလူဘဝမရောက်ခင်ငရဲမှာဆိုတော့လေပိုးပြီးဆင်းရဲတာပဲ ငရဲမရောက်ခင်ဘယ်မှာလဲကာသဗာမြတ်စွာဘုရားထင်ရှားရှိတဲ့အချိန်ခါကာလမှာလေသမဥပါဒကဖြစ်ခဲ့တယ်ဥပါဒကဆိုတာဘုရားကိုလည်းကြည်ညိုတယ်တရားကိုလည်းကြည်ညိုတယ်သံဃာကိုလည်းကြည်ညိုတယ်ဒီနေ့အခေါ်ပြောနေဆိုတော့ဗုဒ္ဓဘာသာဝင်တယောက်ယရဏသုံးပါးကြည်ညိုတဲ့ဗုဒ္ဓဘာသာဝင် လေသမတယောက် တလရှစ်ကြိမ်ကြောင်းတော့သွားပြီးတော့ကတရားနာတယ်မဲအဲ့ဒီလေသမတဲတော်တဲ့လေသမကျောင်းကလည်းပဲအဖိတ်နေတိုင်းဥပုပ်နေတိုင်းတရားဟောတယ်အဖိတ်က၄ရက်ဥပုပ်က၄ရက်တလရှစ်ကြိမ်ကြောင်းသွားတရားနာတယ်ဘုန်းကြီးတို့လိုင်မာစီမှာတော့ဥပုပ်နေ့တလ၄ကြိမ်ပဲနေ့လေ2နာရီအချိန်ဝါတွင်းဝါပအမြဲတရားဟောပါတယ် သာသဗ္ဗမြတ်စွာဘုရားကိကဘုန်းကြီးတွေရဲ့စံချိန်မမီတတ်ဘူးပေါ့တလလေးချိန်လောက်ဟောတာတောင်းမှမှန်မှန်ဥပုပ်ရတိုင်းတရားနာလာတဲ့ပုဂ္ဂိုလ်သိမရှိဘူးအခုတလောဆိုဒေါ်ညွန့်စိန်ဆိုတဲ့ဓမ္မကြီးတယောက်တော့တော်တော်မြဲနေဥပုပ်တိုင်းဥပုပ်တိုင်းလိုလိုပဲသူလာတာအများဆုံးပဲကမာရော့အဲ10ရက်ွက် ကင်မွန်းကြရှမ်းသူဆိုလားအဲဒီရှမ်းသူကရှမ်းသူပြည်လန်းလန်းနှင်းလန်းလန်းမသိပါဘူးအဲဒီတက္ကမကြီးတော်ညွန့်စိန်တယောက်တော့ဥပုပ်ရတိုင်းလိုလိုခုလာနေတာတွေ့ရတယ်အဲဒီတကားကဒလရှစ်ကျိန်ကြောင်းတော်သွားတရားနာတယ်တနေ့တရားဟောသတင်းကြတော့ရေချိုးနေရင်အချိန်နောက်ကြလိမ့်မယ်ဆိုတဲ့အတွေ့နဲ့ရေမချိုးပဲလဲလုတ်ခွင်းကကြောင်းတော်ကို တရားပွဲအမိသွားတယ် လေလုတ်ခွင်မှာမောမောပမ်းပမ်းနဲ့ကြောင်းတော်ရောက်တော့ကြာရှည်ထိုင်းမနေနိုင်လို့တုံးလုံးလှဲပြီးတော့ကအိတ်လိုက်ပါတဲ့သူ့ကိုယ်မှာအင်ကြီးနဲ့ပါဟံမတူဘူးချွေးဆိုတဲ့ကိုလဲလောက်ခွင်မှာမောလို့ရှွန်ဆက်တဲ့လူပေနေတဲ့ကိုအဲ့ဒီညစ်ပတ်တဲ့ကိုနဲ့လှဲအိတ်လိုက်တော့ပဝန်းကျင်တန်ရှင်းရပျက်စီးသွားတယ်ကိုကြောင့်ပဝန်းကျင်တန်ရှင်းရပျက်စီးသွားတယ် သူအိတ်တဲ့နေရာကမဟက်ကဘူမထရဏအဖို့တံမြေအခင်းလို့ဆိုတဲ့အဖို့တံမြေအခင်းဆိုတာအကျမ်းသာလုံထားတဲ့တမန်တလင်းတောင်မဟုတ်ဘူးဒါရဆိုအချောတိုက်ထားတဲ့တမန်တလင်းမျိုးကြောက်ပြခင်းထားတဲ့တမန်တလင်းမျိုးအီတာလီယန်ကြောက်ပြတို့လိုလှလှပပကျွေအောင်ကြောက်ပြတွေခင်းထားတဲ့တမန်တလင်းမျိုးအဲ့ဒါအဖို့တံမြေခင်း လှလှပပအခင်းပေါ်မှာချွဲဆိုဆွန့်သက်တွေလူပိန်နေတဲ့ကိုယ်နဲ့လှည့်လိုက်တော့ပေါင်းကျင်တန်ရှင်းရပျက်စီးသွားတယ်ကိုကြောင့်ပေါင်းကျင်တန်ရှင်းရပျက်စီးသွားတဲ့အတွက်အဲ့ဒီလေသမာဥပါဒကသေတဲ့အခါငရဲရောက်ငရဲကလွတ်လာတဲ့အခါဘောဓမဗုဒ္ဓမြတ်စွာဘုရားလက်ထက်တော်ကာလမှာခရာရွာသူရွာသားတွေစုပုံစွန့်ပြစ်ထားတဲ့အမိုက်ပုံမှာ မြင့်ပတ်တဲ့နေရာဘလူလာဖြစ်တယ်အဲ့ဒါကလေးသတိထားရဟင်းကိုကြောင့်ပေါင်းခြင်းတန်ရှင်းပျက်စီးသွားလို့ငရဲရောက်ငရဲကလွတ်တော့ညစ်ပတ်တဲ့အယထာဏမှာအဲ့လိုထွန်ထက်တဲ့အမွေးတွေပုံမှန်ရှိနေတဲ့သူစီလောမှာဘလူဖြစ်တယ်ပြီးတော့ဗိမိသာရရှင်ဘုရင်အလောင်းဟာအတိတ်ဘဝတစ်ခုမှာ ကျောင်းတော်ကိုသွားတယ်ဗုဒ္ဓဘာသာဘုရားတရားသံဃာယရဏသုံးပါးကြီးညိုလို့ကျောင်းသွားတာပဲကျောင်းတော်ရောက်တဲ့အခါကျတော့အဒေါတာပါတိဟိမသေးတဲ့ခြေတော့ခြေတော့မသေးဘူးဆိုရင်ခြေတော့မှာညစ်ပတ်နေတာပေါ့ညစ်ပတ်တဲ့ခြေတော့နဲ့တန်ရှင်းတဲ့ဖြာသင်မြူပေါ်ကိုနင်းသွားမိတယ်။အော်ပေါင်းကျင်တန်ရှင်းခြေတော့ကြောင့်ပျက်စီးသွားတယ် အဲ့ဒါနဲ့ဗိမိသာရရှင်ဘုရင်ဘဝမှာခြေတော့ဓာခွဲဆာလူစီနဲ့တုတ်ရှမ်းမိခဲနဲ့ကင်ခံနတ်ရွာဆံရတယ်သေးတဲ့အထိပဲခြေတော့ကြောက်ပဝန်းကျင်တန်ရှင်းရေးပစ္စည်းလို့ခြေတော့ဓာခွဲခံရတယ်အဲ့ဒါကလေးသတိထားရမယ်အဲ့ဒါကြောင့်ဘုန်းကြီးကလှိုင်းမာစီနဲ့ပတ်သက်ပြီးတော့ စည်းရုံးရေးဆောင်ဖို့လုပ်ထားတယ်။အဲဒါဆိုရအောင်မေတ္တာသုတ်တရားတော်၌အပ္ပကိစ္စောသကိစ္စနဲ့အောင်ကျင့်ရမည်မဟာပရိနိဗ္ဗာန်သုတ်တရားတော်၌အကျင့်ဖြင့်ပူဇော်သူသည် ငါဖယားကိုယိုရေမြတ်တို့အလေးပြုသူဖြစ်သည်မဟာသရိပဌာနာသုတ်ဓမ္မဝိစယသံဘောဇဉ်အဖွင့်၌တကိုယ်ရည်တန်ရှင်းပဝန်းကျင်တန်ရှင်းမှဉာဏ်ကောင်းသည်ဤသို့ မြတ်စွာဘုရားဟောကြားတော်မူသောကြောင့်ဥဇောကြပါစို့လိုင်းမဟာစီသို့ဆေးလိတ်ကွန်းများကိုမယူလာမစားမတော့ဖဲရှောင်ကျင်သောအကျင့်များဖြင့်ဘုရားတရားတန်ခါ ယမိဘတို့အားပူဇော်ကြပါစို့လွတ်မြောက်မယ်တန်ရှင်းမှစိတ်ကြည်စိတ်ကြည်မှဉာဏ်စဉ်တဲ့ဉာဏ်စဉ်တက်ကနိဗ္ဗာန်ရဒုက္ခအပယ်လွတ်မြောက်မယ်အဲ့ဒါစိတ်လေးကိုရှောင်ကျင်ဖို့ စည်းရုံးရေးဆောင်ဖို့ပဲအတွင်းရောက်လာတဲ့မဟာသရိပဒံဝိပဿနာတရားအလုံးအထုတ်သူယောဂီတွေကိုမေတ္တာတုတ်တရားတော်အရာအပ္ပကိသောသကိစ္စနေအောင်ကွန်းစီရှောင်တဲ့အကျင့်ကိုကျင့်ဖို့စည်းရုံးထားတယ်အဲဒီလိုကျင့်လိုက်ရင်မဟာပရိနိဗ္ဗာန်တုတ်တရားတော်အရာမြတ်စွာဘုရားကိုကြီးညိုမြတ်တော်အလေးပြုသူစည်းရင်မှာပါဝင်ပြီးမဟာသရိပဒနာတုတ်ဓမ္မဝိဇ္ဇာသံဃောစင်ဟာဖွင့် လမ်းညွန်ခြင်းအရာကွန်စေရှောင်ခြင်းယင်ဧဇတဝတ္ထုဝိဒရာကိရိယာတကိုရေတန်ရှင်းရေးလည်းပြည့်စုံမဲ့ဘာဟိရဝတ္ထုဝိဒရာကိရိယာပါဝင်ခြင်းတန်ရှင်းရေးလည်းပြည့်စုံမဲ့တကိုရေတန်ရှင်းရေးဆိုတာယဟန်တော်တွေခြေတုံးကဘိက္ခုနီ အမျိုးသမီးဘုန်းကြီးတွေဒီနေ့သီလရှင်တွေခေါင်းရိပ်တင်တဲ့အချိန်ရိပ်ရတယ် ဒါတကူရည်တန်ရှင်းဖြစ်ဖို့အတွက်ကြည်တဲ့လက်တဲ့ရှင်ရင်ဖျားရတွေ့ရတဲ့ချွေးဆိုတဲ့နန်စော်တဲ့ကိုနဲ့မနေရရေချိုးတဲ့အချိန်ရေချိုးရတယ်အဲ့ဒါတကူရည်တန်ရှင်းရေးပဲအမျိုးကောင်းသားအမျိုးကောင်းသမီးတွေအနေနဲ့သဘင်ညက်တဲ့အချိန်ညရတယ်ကောင်းဖီးတဲ့အချိန်ဖီးရတယ်လျှော်တဲ့အချိန်လျှော်ရတယ်ခြေတဲ့လက်တဲ့တိဖြတ် ရွှေစုနံတော်တဲ့ကိုရေချို့တန့်ရှင်းအဲ့ဒါတကူရေတန့်ရှင်းရေပစ္စတဝတ္ထုဝိဒရာကိရိယာလို့ပါဠိလိုဆိုတယ်။ပောင်းကျင်တန်ရှင်းရေကဝတ်တဲ့သင်္ကန်းလုံကြီးအင်ကြီးအဝတ်အထည်မှအစခြုံဆောင်ချင်းတောင်ခေါင်းအုံဘုံအိရခင်းမကြံအကုန်လုံးကြီးညောတန်တန်ရှင်းရှင်းဖော့လျှော်ပြီးတော့သုံးဆောင်ရတယ်။ မိမိအိယာကြံပြင်ပန်ဝန်းကျင်နဲ့တကွာအိယာကြံပြင်နဲ့ဆက်တဲ့ကြံပြင်ပန်ဝန်းကျင်အဲ့ဒီအဆောင်နဲ့ဆက်တဲ့မြေခွက်ပန်ဝန်းကျင်အကုန်လုံးတန်ရှင်းစီရတယ်အဲ့ဒါပန်ဝန်းကျင်တန်ရှင်းမှုတဲ့အဲ့ဒီတကိုယ်ရပန်ဝန်းကျင်တန်ရှင်းရင်းနဲ့ပြည့်စုံရင်ဉာဏ်ကောင်းတယ်စိတ်ကြည်လင်နေတော့တာကိုစိတ်ကြည်လင်ဉာဏ်ကောင်းတယ်တရားမှတ်လိုက်ရင် လေခဏရသပိစုပဒနာပရဒနာဝသေနနာမရူပပရိကဟောဒိဋ္ဌိဝိသုဒ္ဓိနာမဖြစ်ခိုင်ယုံနံဇွဲသန္တာနဲ့ရှုမှတ်အထုတဲ့ယောဂီတွေအဲ့ဒီအနှိမ်ဆုံးလက္ခဏာရသပိစုပဋ္ဌာန်းနဲ့ယုံနံရဲ့သဘောလက္ခဏာတွေကိုသိတဲ့နာမရူပပရိသေရဉာဏ်ကစပြီးခေါ်တရဘုအထိဓမ္မဝိဇ္ဇာခေါ်တဲ့ဝိပဿနာဉာဏ်စဉ်တိုးတက်ပြီးတော့ မက်ဖို့ဆိုက်ရောက်နိဗ္ဗာန်ကမျက်မှောက်ပြုမယ်နိဗ္ဗာန်တစ်ကြိမ်သိသွားပြီဆိုရင်ငရဲတရိစ္ဆာန်ပြိတ္တတော်ကပဲ၄ပါးနဲ့လူဘဝနတ်ဘဝမှာခုနှစ်ကြိမ်နဲ့ပို့ပြီးတွေ့ရကြုံရမယ်ဆင်းရဲဒုက္ခတွေကုန်ပြီးငြိမ့်ပြီအဲဒါကြောင့် လိုင်းမာစီတို့စိတ်လေးကောမြမယူလားမစားမတော့ပဲရှောင်တင်ကြောအကျဉ်းများဖြင့်ဘုရားတရားသံဃာဆရာမိဘတို့ကပူဇော်ကြပါစို့တန်ရှင်းမှစိတ်ကြည်စိတ်ကြည်မှဉာဏ်စင်တဲ့ဉာဏ်စင်တက်ခနိဗ္ဗာန်ရာဒုက္ခပဲလွတ်မြောက်မယ်။ဒီယုံကြီးဆောင်ဖို့လှုပ်ထားရတယ်။ကောစိတ်ရှောင်ခြင်းရင်ဘာသာရေးနယ်ပယ်မှာရနိုင်တဲ့အမြတ်နိဗ္ဗာန်အထိမရှောင်ခြင်းရင်စဉ်းစားကြည့် သောသောကပြောတဲ့သူစီလောမှာဘလူကိုကြောင့်ပေါင်းခြင်းတန်ရှင်းပြည့်စည်လို့ငရဲရောက်ဘလူဖြစ်ဗိမိနာရရှင်ဘယံအတိတ်ဘဝကကြောင်းသွားခြေတော့ကြောင့်ပေါင်းခြင်းတန်ရှင်းပြည့်စည်ဗိမိနာရရှင်ဘယံဘဝမှာဓာခွဲခံစီလူစားတဲ့နဲ့သိပြီးတော့ကမိခင်နတ်ရွာဆံရတဲ့ဆိုရအဲဒီနေ့မျက်မှောက်ခင်မှာကွန်သာပဒရဲရဲနဲ့ ကြောင်းတဲ့ဖရတဲ့လားကွန်သတွေဟိုတွေဒီတွေတခါတခါကွန်သတွေတွေကမေးစည်းကြနေလက်နဲ့ပော့တာလက်ကင်ဘောကလက်တုပ်ဘောကလည်းအသင့်မပါတော့နေရတိုင်းတို့နံရန်တို့ကြမ်းမြင်တို့ဖြာပြင်းတို့ လက်ကတုပ်လိုက်ရော။ဩပါးစပ်ကြောင့်လည်းပေါင်းကျင်တန်ရှိပျက်စီးလက်ကြောင့်လည်းပေါင်းကျင်တန်ရှိပျက်စီး။ ဆေးလိတ်လက်ကြညမရတဲ့ကြောင်းတယ်လားဆေးလိတ်တို့ဟိုတင်ဒီတင်ဆေးလိတ်ပြဟိုရွှေဒီရွှေတခါတလေအရေးကြီးလို့နေရဆေးလိတ်ထောပြီးတော့ကမိတရအဲ့ဒီနေရဆိုတဲ့ဟာတွေဟာဆဲတုပ်ပြီးအလှပြင်ထားတဲ့တစ်သားနံယံအုတ်နံယံပေါ်လေးတုပ်ထားတဲ့ကြမ်းပြင်ဒါတွေပေါင်းကျင်တန်ရှင်းရေးတွေရှိပါဇက်ကြောင့်လက်ကြောင့်ပြည့်စည်ကုန်တာပဲအဲ့ဒီတော့စဉ်းစားကြည့် ပါဇက်ကြောင့်ပေါင်းခြင်းတန်ရှိရပြည့်စည်ရင်ဟောဒီအာဟဲပြီးတော့ဒီရှာအဖြတ်မခံရပါဘူးရဲ့လို့လက်ကြောင့်ပေါင်းခြင်းတန်ရှိရပြည့်စည်ရင်ဒီလက်လက်ကဝဆက်ကသောမုတ်တရားဆက်ကသောမုတ်လက်မောင်းရင်ကအဖြတ်မခံရပါဘူးလို့ဒီလက်ဝါးဒီလက်ခုံဗိမိသားကရှင်မင်းရဲ့ခြေဝါကဒါနဲ့အမွန်ခံရတယ်လို့မခံရပါဘူးလို့ ဘယ်သူတော်ကောင်းပညာရှင်တစ်စုံတစ်ယောက်ကတာဝန်ယူရဲမလဲဘုရားစဉ်းစားကြည့်ယူရဲမယ်မထင်ဘူးအဲဒါကြောင့်ယောဂီသာမဟုတ်လှိုင်းမာသီကိုခဏနာရီပိုင်းအတွင်းမိနစ်ပိုင်းအတွင်းရောက်လာတဲ့သူတော်စင်ပေါင်းသူတော်ကောင်းတွေလည်းဆေးလိတ်ကောမယူလာမစားမတော့ပဲရှောင်ကျင်တဲ့အကျင့်ကျင့်ဖို့ရာဘုန်းကြီးတို့ကစီယုံထားတယ်စီယုံကြီးအောင်မြင်ပါတယ်တခါတည်းရန်ဘုရားဘုရားတဲ့အခါတွေ့ရ တော်တော်ကြီးကြီးမားမားထိုင်ကိုယ်တော်ကြီးရဲ့လက်မောင်းမှာရင်ဘတ်မှာပခုံးမှာမိသွေးကဲနဲ့မြေပြူမြေနီတွေနဲ့ဘသူဘဲဝဘဲအရဒေတာကဘယ်နေ့ဘယ်ရက်မှာဘုရားဘူးရောက်လာပါတဲ့အကြောင်းကိုမှတ်တမ်းတင်ရေးကြတယ်အဲဘုရားရဲ့ရင်ဘတ်နဲ့ပခုံးလက်မောင်းမှာ ရေးဖို့ဆိုတော့အဲ့ဒီတင်မရင်ငွေပေါ်ကိုတက်ရသေးတယ်။ကြောင်းတဲ့ ဖယားတဲ့ဖဏမတိယဆိုတဲ့တရေထုံးတန်းနေဆိုတော့ဒီခြေတော့ကလည်းညစ်ပါဦးမှာညစ်ပါတဲ့ခြေတော့ကြီးနဲ့ဖယားဘောတက်လက်နဲ့မိသွေးကဥမဲကမြေပြူမြေနီတွေနဲ့ရေချစ်ဆိုတော့ဩခြေတော့ကြောင်လက်ကြောင်တကယ်အထော့အထိတ်ဖယားဆိုတဲ့ဆင်းတို့တော်မှာတန်ရှင်းရည်ပြည့်စည်ကုန်တော့ဘယ်လောက်များဆိုးကျိုးတွေရလိုက်မလဲဆိုတာစဉ်းစားတာကြည့်ကြတော့ အခုပြောတာကမရှောင်ကျင်ရင်ဘာသာရေးနယ်ပယ်ကရနိုင်တဲ့အဆိုးကျိုးရှောင်ကျင်ရင်ဘာသာရေးနယ်ပယ်မှာရနိုင်တဲ့အမြတ်သူစီလောမှာသူသူစီလောမှာဘလူးကနေဆက်သွဲပြီးတော့ကစဉ်းစားခံဖွင့်ပြီးရှောင်ကျင်သင့်ရှောင်ကျင်တိုက်တာတွေသိအောင်လို့ပညာပေးရတယ်လူမှုရေးနယ်ပယ်ရှုထောင့်က သုံးသပ်ကြည့်စီးပွားရေးရှုထောင့်ကကွန်းစစ်ရှောင်ကျင်ရင်ငွေထွက်ပေါက်ကျင်းသွားပြီဆယ်ရက်သခန်းဆိုပြီးလာတရားဝင်တယ်ဆယ်ရက်အိမ်ပြန်ရောက်ကိုယ်နေစီတွေပြတ်သွားဝမ်းသာလွန်းလို့မေဖို့နိဗ္ဗာန်ရတာမရတာထားအရှင်ဘုရားစီတပည့်တော်အဖေလာအပ်ထားတာဆယ်ရက်ကိုယ်နေစီတွေပြတ်သွားပြီတလ90ကျော်ဖို့ကုန်တဲ့ သုံးဆွဲခဲ့တဲ့နှစ်ပေါင်းကလည်းမနှဲပါဘူးတဲ့20ကျော်တလ90ပဲထားအောင်တစ်နှစ်600 10နှစ်ဆို6000အနှစ်20ဆိုငွေ12000လာစဉ်လာစဉ်သာကွန်ဆင်ရှောင်ပြီးစုထားမယ်ဆိုရင်အနှစ်20ကျော်တဲ့အချိန်ကငွေ12000ကျော်ပိုင်းဆိုင်ပြီးမြေပိုင်ရပိုင်မရှိရင်ထိုက်တဲ့မြေခွက်ဝယ်ရတဲ့အိမ်ပိုင်မရှိသေးရင်ထိုက်တဲ့အိမ်ဝယ်ရတဲ့ ဓမ္မမဟုတ်လက်ဝလက်သဝယ်ရသေးတာပဲ။ဟောသောင်းကျော်တန်အလူကြီးလှုပ်လိုက်မယ်ဆိုလဲဖြစ်သေးတာပဲ။အစကဒီလိုမတွက်ခဲ့မိဘူးတဲ့။အဲတော့စီးပွားရေးရှုထောင့်ကသုံးသပ်ကြည့်ကွန်စီရှောင်းကျင်ရင်ငွေထွက်ပေါက်ကျင်းပြီးတော့မိမိတို့ရှားပွဲတဲ့စည်းစိမ်ဥစ္စာတည်ရနိုင်တယ်တိုးပွားနိုင်တယ်သမဇီဝိတာမြတ်တအောင်သုံးရမယ်လို့မြတ်စွာဘုရားကမျက်မှောက်ချမ်းသာရေးတရားညွှန်ကြားတော်မူတယ် မြတ်တအောင်သုံးဆွဲတယ်ဆိုတာ၅ကြရတယ်လူ၄ကြပဲသုံးပါတယ်တကြကြမသေးဒါလောက်မှချွေတာလို့မဖြစ်ရင်၄ကြဓမ္မသုံးသုံးမှကြမသေးဒါလောက်မှချွေတာလို့မရရင်၄ကြခွဲသုံး၅မှုကြမသေးဒါလောက်မှချွေတာလို့မရရင်၄ကြသုံးမှသုံးဓမ္မကြမသေးနေ့စဉ်နေ့စဉ်အဲ့ဒီလိုအပေါ်ကြံရှိနေရင်ဒီစည်းဝါးကြီးဟာတည်ရပြီးတိုးတက်တော့တာပေါ့ဗုဒ္ဓမြတ်စွာဘုရားရဲ့ ဗမဇေဝိတံမျှတအောင်သုံးစွဲရမယ်ဆိုတဲ့စီးပွားရေးလမ်းညွှန်ချက်နဲ့လေကွန်စီရှောင်ကျင်ရင်ညီညွတ်သွားပြီ။ဒါရင်ကျမ်းမာရေးရှုထောင့်ကသုံးသပ်ကြည့်အောင်ဒီနေ့အစုပ်ကင်ဆာယောဂါတဲ့တရားမှာစေလိတောက်သူ69ယောက်ပါတယ်အဆုတ်ကင်းဆာယောဂမဖြစ်အောင်ကြိုတင်ကာကွယ်ရမှာအဓိကစေလိမတောက်ဖဲရှောင်ဟောကျမ်းမရေးဆရာကသူတေသနာလုပ်ပြီးတော့ကဘာကိုကြီးညာနေတယ် ဆေးလိပ်ကြောင့်သေတဲ့အထိအဆုတ်ကင်ဆာယောဂါတောင်ဖြစ်နိုင်တာကွန်ဆာရင်ပါဇက်ကင်ဆာယောဂါဖြစ်နိုင်တယ်ကင်ဆာဆိုသေးတာပဲကင်ဆာယောဂါဖြစ်ပြီးတယ်ဆိုမသေးခင်ဒီယောဂါပျောက်ဖို့အတွက်ကုသလိုက်ရတာကမနှဲဘူးငွေတွေကကုန်သေးအသေးလည်းမလွတ်ဘူးကျန်ကျန်မာမာအချိန်ကတော့ငါရှားဖွေထားတဲ့ဟာတွေကျမ်းမာရေးပြည့်စည်တဲ့အခါကျတော့ကုသရတာနဲ့ကုန် မကြမ်းမှာတော့အလုတ်ကလည်းထမလုပ်နိုင်လို့ငွေဝင်မရှိတတိတိနဲ့အသက်လည်းသေးပစ္စည်းလည်းဆုံးဒါပြင်ကွန်းစီရဲ့အကြောင်းကြောင့်ဘယ်မှာ အကျိုးအမြတ်ရှိသလဲကျမ်းမာမှဒီဘဝရည်လည်းဆောင်ရွက်နိုင်တယ်ကုသိုလ်ရည်လည်းဆောင်ရွက်နိုင်တယ်ပညာရည်အလုပ်ကိုလည်းအထုတ်ဆောင်ရွက်နိုင်တယ်။ကျမ်းမာရည်ပြည်စုံအောင်ကွန်ဆေးရှောင်းတဲ့။ကွန်ဆေးရှောင်းရင်ကျမ်းမာရည်ရှုထောင့်က သုံးသက်ကြည့်ကျမ်းမာရည်ပြည်စုံတယ်။ ကျမ်းမာရေးပြည့်စုံရင်ကာယဗလညာနာဗလဘောဂဗလဗလတွေအများကြီးပဲတိုးတက်လာတယ်ဇာရိတဗလမိတ်တဗလဗလ၅ဓာတ်ပြည့်စုံနိုင်တယ်ဒါကြောင့်ကျမ်းမာအောင်ကွန်စီဆောင်တဲ့နောက်ပြီးဒီနေ့တကဘာလုံးကိုချင်းချောင်နေတာဘိမ့်ပြီအမျိုးသားရေးအန္တရာယ်ဆိုတဲ့ကြွေးကြော်တာနဲ့စုပေါင်းပြီးတော့ကာကွယ်ရေးတွေလုပ်နေရတယ် ဘိမြုဆွဲတဲ့လူတွေကိုသုတေသနာလောက်ကြည့်တော့ဆေးလိပ်တောက်တတ်သူတွေကြီးပဲဆေးလိပ်တောက်တတ်သူဘိမြုမုံတွေထဲပြီးတွဲနိုင်ဘူးတဲ့အဲဒါကြောင့်ဘိမြုအစဆေးလိပ်ကအမျိုးသားရဲ့အန္တရာယ်အထိဆိုးကျိုးတွေပေးတယ်ဒီဆေးလိပ်ကကိုင်းဆိုရအောင်ချမ်းသာမယ်ဆေးလိပ်နဲ့ကွမ်းရှောင်ကျင်ွယ် သင်တတလုံးချမ်းသာမေဘိမြူအထိနေမကျေအမျိုးသားရင်အန္တရာယ်လဲပြောက်ွယ်မေလူမှုရေးဘက်ကရောဘာသာရေးဘက်ကပါစိတ်လိုက်ကုန်ရှောင်ကျင်ရနိုင်တဲ့အကျိုးအမြတ်တွေမနည်းဘူးမရှောင်ကျင်ရနိုင်တဲ့ဆိုးရိုးတွေကလည်းအင်မတန်နစ်နာတယ် သူစီလောမဘလူအကြောင်းကဆက်သွဲပြီးတော့ကပြောတဲ့ညာတွေကို ပြောရတယ်အဲ့ဒီသူစီလောမဘလူကဒီနေ့အပေါင်းအဖော်တူနဲ့အစာရှာသွားတော့မြတ်စွာဘုရားနဲ့ဆုံမိတယ်အဲ့ဒီနေ့မြတ်စွာဘုရားကငါပဲသူ့ကိုဆင်းရဲဒုက္ခလွတ်မြောက်ရေးအတွက်ကယ်တင်ရမလဲလို့ကြည့်ရှုတော်မူတဲ့အခါသူစီလောမဘလူကိုမြင်လို့ သူတို့နှစ်ဦးမြင်လောက်ရအရမှာဗုဒ္ဓမြတ်စွာဘုရားကထိုင်နေတယ်အဖော်ခရလောမဆိုတော့အဲဒီခရလောမဘလူကဟိုမှာယဟန်กว่าတွေ့လားအဲ့တော့သူသိလောမဘလူကလှမ်းကြည့်ပြီဒါယဟန်အစ်စ်မဟုတ်ဘူးกว่าဗဇက်ကတော့ခနဲ့ပြောလိုက်တယ်ရည်ရွယ်ချက်ကတော့ယဟန်အစ်စ်ဆိုရင်ကြောက်စရာလန့်စရာထိတ်စရာတွေ့ပြီမကြောက်မလန့်ဘူး ဒီယဟန်ဟာကြောက်လန့်မှာပဲလို့ဒီလိုတွဲခေါ်မှုနဲ့လှောက်ခနဲ့ဒါယဟန်အစ်စ်မဟုတ်ဘူးလို့သူစီလောမှာဘလူကပြောလိုက်တဲ့အဲသူစကလွန်သွားမှန်သိလို့အေးယဟန်အစ်စ်ဟုတ်မို့ငါသွားစုံစမ်းအောင်မယ်အဲဒီလိုပြောပြီးသူစီလောမှာဘလူကမြတ်စွာဘုရားအနာကိုသွားသူ့ကြောက်လန့်စရာပုံကြီးပြပြီးကိုကြီးနဲ့ဖိမဲ့အနေအသွင်ဖော်လိုက်တယ် အဲဒီကမြတ်စွာဘုရားကနောက်ဆုတ်ပြီးရိမ့်ပေးလိုက်သူ့ကိုကြီးကခြုံထက်တဲ့အမွေးတွေပေါက်နေတာမတော်ထိလိုက်ရင်စူးမှာအောင်မယ်ယဟန်ကြောက်သလားအဲတော့မြတ်စွာဘုရားကငါမကြောက်ပါဘူးမကြောက်ရင်ဘာဖြစ်လို့နောက်ဆုတ်ပြီးရိုင်သွားရတာလဲ။အိုးတင့်ကိုကြီးကသိပ်ရုပ်မာတာ။ယွန်စရာလဲကောင်း။ကျန်းတဲ့အမွေတွေကလည်းရှိနေဆိုတော့အဲ့ဒါမထိကျင်လို့ငါနောက်ဆုတ်တာတင့်ကကြောက်လို့တော့မဟုတ်ဘူး။အဲဒီတော့မှ အင်းဒါကြောက်တဲ့ယဟန်တော့မဟုတ်ဘူးမကြောက်ဘူးဆိုတော့ယဟန်အစ်စ်ပေါ့တဲ့မကြောက်လို့ရှိရင်တော့တင့်ကိုပုတ်တာတွေငါမေးခွန်းတွေထုတ်ရလိမ့်မယ်ငါထုတ်တဲ့မေးခွန်းဖြေနိုင်ရင်ဖြေမဖြေနိုင်ရင်အသေးနှလုံးတွေကျွေးအောင်လုပ်မယ်ယူအောင်လုပ်မယ်ကင်္ကာမြက်ဟိုတဲ့ဖက်ခြေနှချောင်းကိုင်းပြီးတော့ကပြစ်မယ်သူစည်းလုံးမှာဘုလူကပြောတယ်အဲဒီတော့မြတ်စွာဘုရားကအေးဒီလောကမှာ ငါအသေးနှလုံးခြေဖြတ်နိုင်မဲ့လူလည်းမရှိဘူးငါယူအောင်လုပ်နိုင်မဲ့လူလည်းမရှိဘူးငါခြေချောင်းကင်ပြီးခင်ကမြစ်ဟိုဘက်ကန်ရောက်အောင်ပြစ်နိုင်မဲ့လူလည်းမရှိဘူးအဲ့ဒီလိုပြောတဲ့အဲ့ဒီကသူသီးလုံးမှာဘလူကပု္ပ္ပာထုတ်ပြီးတော့မေးခွန်းရှင်ပြီးမေးတယ်အဲ့ဒီကမြတ်စွာဘုရားကဖြေတယ်ယေနံပသနတိယာတောနိဒာနံ ဧနံဝိနောတိနိသုနောဟိယခတေဒုက္ကရံဩဃမိမန္တရံတိအဒိဏပုပ္ပံအပုဏ္ဏဘဝယဒါမြတ်စွာဘုရားဖြေတဲ့အဖြေသူစီလောမဘလူမေးတာကိုတော့မပြောတော့ဘူးအဖြေပြောလိုက်ရင်အမေးလည်းပေါ်လာမှာပဲအချိန်တိုးတိုးနဲ့လည်းကိစ္စပြီးသွားမယ်ယက္ခဩသူစီလောမဘလူသူနောဟိနာထာ ရေအကျင်သူတို့သည်နံထောခန္ဓာကိုယ်ကို၎င်းရတော်ဏိဒနာခန္ဓာကိုယ်ဤအကျင်အကြောင်းကို၎င်းပဇာနံတိအပြအပြင်တိကုန်၏အကျင်သူဆိုတာယောဂီတွေပဲအဲ့ဒီယောဂီတွေဟာခန္ဓာကိုယ်ကိုရှုမှတ်တယ်ခန္ဓာကိုယ်ဆိုတော့ရုပ်ခန္ဓာလည်းရှိနာမ်ခန္ဓာလည်းရှိ မျက်စိကမြင်တိုင်းမြင်တိုင်းထင်ရှားတဲ့ရုပ်ခန္ဓာနာခန္ဓာတွေကိုမြင်တယ်မြင်တယ်လို့အတန်တိတ်စိတ်ကဆုံးမှတ်တဲ့နာကကြားပြီးထင်ရှားတဲ့ရုပ်နာခန္ဓာကိုကြားတယ်ကြားတယ်လို့အတန်တိတ်စိတ်ကဆိုပြီးရှုမှတ်တယ်နှာခေါင်းကမှုေးနှံပြီးထင်ရှားတဲ့ရုပ်ခန္ဓာနာခန္ဓာများကိုမှုေးတယ်မှုေးတယ်နမ်းတယ်နမ်းတယ်လို့အတန်တိတ်စိတ်ကဆိုပြီးတော့ရှုမှတ်တယ် သားတဲ့တောက်တဲ့အခါချိုခြင်းသဗ္ဗခအငံသိပြီးတော့ထင်ရှားတဲ့ယုတ်ခန္ဓာနာခန္ဓာတွေကိုချိုတယ်ချိုတယ်ငံတယ်ဖန်တယ်စသည်အတန်တိစိတ်ကဆိုပြီးတော့ရှုမှတ်တယ်ကာယဒွါရကိုဆိုတာအရထဲမှာကိုကတော့နေခြင်းပါတယ်ခအထက်ပခုံးအထိဒီအပိုင်းကိုကိုလို့သိကြတယ်ဝိပဿနာနယ်မှာကိုဆိုတာကတော့ထိတဲ့နေထိရင်သိတဲ့နေရာအကုန်လုံးဟာကိုပဲ။ နရွယ်ပြားကလေးလည်းထိသီးလို့ကိုအထက်နှုတ်ခမ်းအောက်နှုတ်ခမ်းကလေးရဲ့စကားပြောနှခမ်းရင်ထိသီးလို့ကိုရှားပြားကလေးလည်းသဖုံးနဲ့သွားနဲ့ထိတဲ့အခါသီးလို့ကိုအထက်မျက်ခမ်းအောက်မျက်ခမ်းလည်းမျက်တောင်ခတ်တဲ့အခါထိသီးလို့ကိုချုပ်လိုက်တော့ထိရင်သိတဲ့နေရာအကုန်လုံးဟာခြေချောင်းလက်ချောင်းထိတ်ကလေးကပါမကြံကိုပဲအဲ့ဒီကိုမှအတွင်းထိအပြင်ထိတဲ့ကြောင့် ကွဲမှုစမ်းမှုထိုင်မှုထားမှုစောင့်မှုလဲမှုကိုင်မှုယူမှုငုံခြင်းမော့ခြင်းဝါခြင်းမျိုးခြင်းစတဲ့ထိမှုတွေကြောင့်ယုံနာနေထင်ရှားတဲ့အဲဒီလိုထင်ရှားတဲ့အခါမိမိနားရတဲ့ဗမာအမိနာမဲနဲ့အတန်တိတ်စိတ်ကဆိုအဲဒါအနိဗ္ဗာန်ဝိပဿနာတရားအလို့ရှုမှအထုတ်တာပဲပုံစံကကောင်းငုံတဲ့အခါငုံတယ်ငုံတဲ့ ။ကောင်းပြန်မောတဲ့အခါမောတယ်မောတဲ့ဒါအတန်နဲ့စိတ်ကဆိုရတယ်။ကောင်းမငုံငင်ငုံရင်တဲ့စိတ်တွေပေါ်ငုံရင်နဲ့ငုံရင်နဲ့အတန်နဲ့စိတ်ကဆိုရတယ်။ကောင်းမမောခင် မောရင်တဲ့စိတ်တွေပေါ်တာမောရင်နဲ့မောရင်နဲ့အတန်နဲ့စိတ်ကဆိုရတယ်။ဘယ်လှုပ်ရှားမှုပဲဖြစ်ဖြစ်လှုပ်ရှားမှုမပေါ်ခင်ရှေ့ဥစွာစိတ်ကဖြစ်ပေါ်လာတယ်။အဲဒီဖြစ်ပေါ်တဲ့စိတ်တွေလေအတန်တိတ်ကိုနားတဲ့အမိနာမဲနဲ့စိတ်แท้ကပဲဆိုရတဲ့ ညင်ညိုတာအာရတာကျင်တာဝမ်းသာတာပြင်းတာစိတ်ပြတာအိတ်ကျင်တာဟုတ်မဟုတ်ပါမလားလို့တွေးတာမယုံတာဝမ်းနေတာဝမ်းသာတာငိုကျင်တာရည်ကျင်တာစသည်မနောဒွါရမှာလည်းဖြစ်ပေါ်တဲ့နန္တရားယုတ်တရားခန္ဓာတွေအဲဒီလိုဖြစ်ပေါ်တဲ့ကြီးညိုတဲ့သဘောတွေသင်ဆိုင်ကြီးညိုတဲ့ကြီးညိုတဲ့အတန်နဲ့စိတ်ကဆိုရတယ်အဲဒါအစမပြတတိပဒံဒေသနာတော်နေကြကြတဲ့ရှင်မရဲ့နံထောခန္ဓာကိုယ်ကို၎င်းပဒနာတိအပြအပြင်သိကုန်၏ ခန္ဓာကိုယ်လို့ခေါ်တဲ့ရုပ်တရားနံတရားတွေကိုရှုမှန်ရင်ရှုမှန်ရင်အမှန်ကန်သိတယ်။အော်ဒီမှာပေါင်းတယ်၊ပိန်တယ်ဆိုဝါရောလှုပ်ရှားရုပ်ဝါမချင်မှစိတ်ထားပြီးတော့ကပေါင်းတဲ့အခိုက်ပေါင်းတယ်၊ပိန်တဲ့အခိုက်ပိန်တယ်လို့အတွင်းပြင်ရွေ့ရွေ့လှုပ်တာရဲ့အစလည်းဆုံးသိအောင်အတန်နဲ့စိတ်ကသိုးပြီးရှုမှတ်နေရင်တွန်းတဲ့သဘောရွေ့တဲ့သဘောဆိုတဲ့သဘာဝလက္ခဏာကိုဝမ်းပိုက်ဆိုတဲ့ပုံတန်ထန်တွေမပါပဲတိတိကျကျသိတယ်။ အဲ့ဒါခန္ဓာကိုယ်ပတာနံဒီအပြအပြင်သိတာပါပဲအဲ့ဒီလိုသိတဲ့ပုဂ္ဂိုလ်တွေကဒုက္ခသစ္စာကိုသိတယ်လို့ခေါ်တယ်နောက်တစ်ဆင့်ဖောင်းမှုပိန်မှုစတဲ့ခန္ဓာကိုယ်ယုတ်တရားနံတရားတွေမျက်စိနာနာလျာကိုယ်စိတ်ဓာတ်၆ပါးကဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းပျောက်ပျောက်သွားတယ် ပေါ်လာတယ်ပျောက်သွားတယ်ပေါ်လာတယ်ပျောက်သွားတယ်ပေါ်လာတာကအဖြစ်ပျောက်သွားတာကအပြစ်မျက်စိကမြင်နေမြင်နေရှုမှတ်လဲမြင်တဲ့အချိန်ရှင်တရားတဲ့ယုံနာတွေဟာပေါ်လာပြီးပျောက်ပြက်သွားတယ်ဖြစ်မိရင်ပြက်သွားလို့မမြဲဘူးဆိုတာသိလာတယ်မမြဲဘူးဆိုတာသိတော့ မြဲတယ်လို့နားလေယူဆတဲ့အချိန်ကတော့ငါခင်မင်းတွေ့တာမမောတဲ့လောဘကောသမှုရိယသစ္စာချုပ်ငိမ့်တော့တာပဲနံထောခန္ဓာကိုယ်စွာသောဒုက္ခသစ္စာရဲ့အကြောင်းသမှုရိယသစ္စာကိုဝိနောဒိဋ္ဌိမေဃသစ္စာဖြင့်ပယ်ကုန်၏မမြဲဘူးလို့သိတဲ့အသိဉာဏ်ကိုပဲမေဃသစ္စာလို့ခေါ်တယ်ဈေးရဲသွားတဲ့အခါကျတော့အင်ကြီး ချုပ်ပြီးသားကလေးဝယ်မယ်ဆိုရင်အအကျိုးကြောင့်နေအလော့အကျော်တွေရှိသလားအကုန်လုံးစိစိကြည့်တယ်အကျိုးကြောင့်အကုန်လုံးမမိတဲ့အိမ်ကြီးကြတော့မယူတော့ဘူးဘာဖြစ်လို့မကောင်းလို့ဆိုတာသိတာကိုအဲ့ဒီဥပမာလိုပဲရှင်းနိုင်ရှင်းနိုင်အစင်မပြဓဝါ၆ပါးကထင်ရှားတဲ့ယုတ်တရားနံတရားတွေတိရိပ္ပဏဒေသနာတော်နေကြကြရှုမှတ်ကြည့်လိုက်တဲ့အခါ မမြဲတာလိုချင်စရာမကောင်းတာတွေကိုကြီးတဲ့တွေ့ရသိရတော့မြဲတယ်ကောင်းတယ်ထင်တဲ့အချိန်ခါကာလတော့ငါနှစ်တဲ့မေမောတွေ့တာခဲ့တဲ့သမုဒိယသစ္စာတဏှာမေဃသစ္စာနဲ့ပယ်ပြီးတာဖြစ်သွားတော့မကောင်းဘူးလို့သိတာကမေဃသစ္စာသိလိုက်တာနဲ့လိုချင်မှုနှစ်တဲ့မှုကင်းငြိမ့်သွားတာကသမုဒိယသစ္စာချုပ်ငြိမ့်တဲ့និရောဓတဲ့ဟောသစ္စာ၄ပါးပဲ တေထောအစမပြမြင်တိုင်းကြားတိုင်းစသည်ရှုမှတ်တဲ့ယောဂီတို့သည်နံထောခန္ဓာကိုယ်ဟုဆိုသောဒုက္ခသစ္စာ၏အကြောင်း သမှုရာသစ္စာကိုဝိနောတင်တိမေဃသစ္စာဖြင့်ပယ်နိုင်ကုန်၏ယခဩသူစီလောမှာဘလူသူနောဟိဆက်လက်ပြီးတော့နားထောင်အောင်ဒီသမှုရာသစ္စာတဏှာကိုပယ်နိုင်တဲ့သောယောဂီပုဂ္ဂိုလ်တို့သည် အပုဏ္ဏဘဝယတဖန်ဘဝအတိမဖြစ်ခြင်းငါဘဝအတိမဖြစ်တော့ဘူးလေသမုဒိယသစ္စာလိုချင်နဲ့တဲ့သဘောကိုရှုမှတ်ပြီးတော့ကအပြည့်အပယ်နိုင်တဲ့ပုံကိုယ်ဒီမှာဘဝအတိမရတော့ဘူးလေ။ဩသောတာပတ္တိမဉ္ဇဉ်ဘုံဉဏ်ရောက်ပြီးတော့ကသောတာပန်အဆင့်နဲ့သမုဒိယသစ္စာခေါ်တဲ့လောဘအကျဉ်းစားတွေပယ်နိုင်သွားလို့ရှိရင်ပဲ။ ငရဲတိစ္ဆာပိဋကအတုရကအပေဘုံဌာနမှာဘဝအတိမဖြစ်တော်ဘူးလူဘဝနတ်ဘဝမှာလည်းခုနှစ်ကြိမ်တည်းပို့ပြီးတော့ကဘဝအတိတွေမဖြစ်တော်ဘူးတော့တဏှာကိုရှုမှတ်ပြီးပယ်နိုင်တဲ့ယောဂီပုဂ္ဂိုလ်တို့သည်အပုဏ္ဏဘဝယာတဖန်ဘဝအတိမဖြစ်ဖို့ရာအောင်မြင်ခြင်းပဲယဟန္တာအဆင့်နဲ့ တဏှာကိုပယ်နိုင်တဲ့ယောဂီတွေကြတော့30တပုံမှာဘဝအတိတ်တွေဘယ်တော့မှမဖြစ်ဘူးအဒိဏပုပ္ပံရှေတုံးကမကူးမြောက်ဘူးသေးတဲ့ဩကံကိရိတာတိဟုသောဩဃကိုတရဏတိကုနိုင်ကုန်၏အဆက်မပြတ်ရှုမှတ်ပြီးတော့ဒုက္ခသစ္စာသိပြီးမေဃသစ္စာနဲ့သမုဒိယအကြောင်းသစ္စာကိုပယ်နိုင်တဲ့ယောဂီတွေဟာဘယ်တော့ကမှ မကူးမြောင်နိုင်တဲ့ဩဃကိလေသာ ရေရင်ကိုကူးမြောင်နိုင်တယ်။ဘာဩဃလဲပထမမဉ္ဇဏ်ရလို့ရှိရင်ဒိဋ္ဌောကဒိဋ္ဌိဆိုတဲ့ကိလေသာ ရေရင်ကိုကူးမြောင်နိုင်တာပဲ။အနာဂါမိမဉ္ဇဏ်ဘုံဉ္ဇဏ်ရလို့ရှိရင်ကာမောကကာမဘုံတွေ့တာနှစ်သက်တဲ့လောဘတဏှာသမှုရိယသစ္စာရေအရင်ကို ကူးမြောင်နိုင်တယ်ယဟန္တာအဆင့်နဲ့သမုဒိယသစ္စာပယ်နိုင်လို့ရှိရင်တော့ဟောဘဝဘဝတဏလို့ခေါ်တဲ့ဩဃရေအရင်ကိုကူးမြောင်နိုင်တယ်လို့ဆိုရတယ်တဲ့။ဒါအိမံဩဃဤကိလေသာတိဟူသောဩဃကိုတရဏတိကူးနိုင်ကုန်၏။ဒုက္ခရံဆင်းရဲသဖြင့်ကူးအပ်သော ဤမံဩဃံဤကိလေသာရဲ့အရင်ကိုတရံတိကုနိုင်ကုန်၏ဆင်းရဲသဖြင့်စင်စင်ရဲရဲကူးရတဲ့ကိလေသာရဲ့အရင်ကိုလွန်မြောက်ကူးနိုင်တယ်စင်စင်ရဲရဲကူးရတယ်ဆိုတော့ဟုတ်တယ်တရားဝင်အထုတ်တာယောဂီတွေမှာဆိုရင်ညောင်းတာကြိုက်တာထုံတာကျင်တာနေတဲ့ပထမဆုံးတိုက်ရတာပဲအဲဇွဲကောင်းတဲ့ယောဂီကတော့နာရီပိုင်းအတွင်းနဲ့လည်းပဲ အဲ့ဒီညောင်းနာထုံခြင်းကြိုက်ခဲတွေလွန်မြောက်ပြီးတော့ကချမ်းသာတဲ့နေရာရောက်သွားတာရှိတယ်အဲတချို့လည်းနိုင်ပိုင်းနဲ့မအောင်မြင်ဘူးတရက်နှစ်ရက်အဲလိုကြိုးစိုးစားစားတင်းတင်းရင်ရင်ရှုမှအားထုတ်ပြီးတော့မှအဲဒီဆင်းရဲတွေကလွန်မြောက်ပြီးတော့ကချမ်းသာရောက်သွားတာရှိတယ်အဲဒီလိုသူစီလုံးမှာဘလူကိုသစ္စာပြပြီးဗုဒ္ဓမြတ်စွာဘုရားကအဖြေပေးဟောကြားလိုက်တာနဲ့ သူစည်းလုံးမှာဘလူကြီးတွေပဲအဲ့ဒီနေရာမှာခဏချင်းအထုတ်လိုက်တယ်။ဩငါဘဝအယုတ်ကလည်းသိုးကိုမကလည်းမတင့်တဲ့အမွေတွေပေါက်ညစ်ပတ်တဲ့နေရာမှာနေရဗုဒ္ဓမြတ်စွာဘုရားမို့လို့ငါစီလာပြီးတော့တရားဟောပြီးတယ်။ငါဘဝအရတော်လေးချင်းတွေးပြီးတော့ကကြီးညိုတာတွေထင်းထင်ရှားရှားဖြစ်လာတယ်။ အဲဒီမနှောတွားတာကထင်ရှားတဲ့အတွေ့အစိတ်နဲ့ကြီးညိုတဲ့သရတရားတွေတွေ့တယ်တွေ့တယ်ကြီးညိုတယ်ကြီးညိုတယ်စသည် အခြေခံထားပြီးတော့ကဖြစ်ပေါ်ထင်ရှားတဲ့ခန္ဓာ၅ပါးကိုရှုမှတ်အားထုတ်လိုက်တယ်ခဏနဲ့ယုတ်နံဆိုတဲ့ဒုက္ခသစ္စာကိုသိသမုဒိယသစ္စာကိုအကြောင်းပဲပြီးတော့သောတာပတ္တိမေညာဖောညာနဲ့နိဗ္ဗာန်မျက်မှောက်ပြုပြီးသောတာပန်ဖြစ်သွားတယ်။သူစီလုံးမှာဘလူကြီးသောတာပန်ဖြစ်သွားပြီ။ သောတာပတ္တိမညာဘုံညာရဲ့အစွမ်းရှိန်သောအာနုဘောကြောင့်အယုတ်ဆိုးလာတဲ့ဘလူအသွင်းလဲကွယ်ပြောက်ကိုမှာပေါက်နေတဲ့အလိုခြုံထက်တဲ့အမွေတွေလဲကြော့လွင်ပြီးတော့တဏ္ဍပါပါဖြစ်သွားတယ်အဲတော်သေးရဲ့ကိုကြောင့်ပေါင်းဝန်းကျင်တန်ရှင်းရင်ပျက်စီးစေခဲ့တဲ့အကုသိုလ်ကြောင့်ငရဲရောက်ငရဲကလောလာဘလူဖြစ်ဟောမှာတလ၈ကြိမ် ကြောင်းတော်သွားပြီးတော့တရားနာတရားနာရင်ရှုမှအာထုတ်တဲ့ပါရမီကုသိုလ်တွေကြောင့်အခုမြတ်စွာဘုရားကိုယ်တိုင်ကညစ်ပတ်တဲ့နေရာလာပြီးသစ္စာ၄ပါးဝိပဿနာတရားဟောပေးရတယ်။ဟောကုသိုလ်ရှိတဲ့ပုဂ္ဂိုလ်မှသာသနာအလုပ်လုပ်နိုင်တာတဲ့။သာသနာအလုပ်လုပ်ဖို့ရာအခွင့်အလမ်းအခြေအနေမပေးတော့ကြည်သမ်းမှာမြတ်စွာဘုရားကိုယ်တိုင်ကလာရတယ်။သာသနာအလုပ်လုပ်ခွင့်ရအောင်လို့။ဒါကြောင့်ဒေါသူတော်ကောင်းတွေ ဒီဘဝမှာစစ်မှန်တဲ့သာသနာနဲ့ကျုံနေဆုံးနေတဲ့အချိန်ခါတရားတော်ကိုလည်းနာယူသင့်တဲ့ဝိပဿနာတရားစာအုပ်တွေလည်းအနာမှာထားပြီးတော့ကအလတ်တဲ့အချိန်ကလေးတစ်နေ့တစ်မျက်နှာမျက်နှာဝဲနေ့စဉ်နေ့စဉ်ဖတ်သင်တယ်အဲ့ဒီလိုဖတ်ထားရင်အထုံနည်းတွေသိမယ်သိပြီးတော့9မိနစ်10မိနစ်စာသည်အိယာဝဲအိယာဒနေ့စဉ်နေ့စဉ်အထုံသင်တယ်အဲ့ဒါနဲ့မှ မတင့်တိမ်သေးဘူးဆိုရင်ဘုန်းကြီးတို့လှိုင်မဟာစီနာယီပိုင်းလည်းလာပြီးအထုတ်နိုင်တယ်။တနေ့ဒါလည်းလာပြီးအထုတ်နိုင်တယ်။တနေ့ငနွေယောဂီဆိုတာမနေ့9နာရီကညနေ4နာရီအထိအကြောင်းသိရင်လှိုင်မဟာစီ လာပြီးတော့အထုတ်နိုင်တယ်။အဲဒီလိုအထုတ်တာရင်အခုကသဗ္ဗမြတ်စွာဘုရားလက်ထက်ကလေသမာဥပါဒကလို့အသိဉာဏ်မရှင်မိလို့ အပြစ်တစုံတရာစွန့်ညှိပြီးတော့ဆင်းရဲဒုက္ခရောက်နေရပေမဲ့နောက်မြတ်စွာဘုရားနဲ့တွေ့တဲ့အချိန်ကမြတ်စွာဘုရားကိုယ်တိုင်မိမိရဲ့နေရာလာပြီးတော့ကတရားဟောတရားနာခြင်းဆိုတဲ့ပရိယတ္တိသာသနာအလုပ်လုပ်ခွင့်ရအောင်တရားရှုမှအထုတ်ခြင်းဆိုတဲ့ပရိပတ်တိသာသနာအလုပ်လုပ်ခွင့်ရအောင်စောင့်ရှောက်ကူညီလိမ့်မယ်။အဲဒါတရားအထုတ်တဲ့နေတရားနာတဲ့နေဆိုတဲ့တာရကနဲ့ ခြေကြောင့်လက်ကြောင့်ကိုယ်ကြောင့်ဘယ်တင်းကြောင့်မှကြောင်းရောက်တဲ့အခါဖရာရောက်တဲ့အခါပတ်ဝန်းကျင်တန်ရှင်းမပျက်စီးစေသင့်ဘူးဆိုတဲ့ပညာပေးသူစီလောမသုတ်ဆေးလိမ့်နှင့်ကွန်းရှောင်းကျင်ွယ်တရားတော်အဆုံးသတ်လို့ရပြီ။ ရေအကျဉ်သူတို့သည်နံထိုခန္ဓာကိုယ်၎င်းရတော်နိဒာနခန္ဓာကိုယ်၏အကျဉ်ကြံကိုယ်၎င်းပါဒနာတိပြားဖြင့်သိကုန်၏။အောင်းတဲ့ပိန်နေစသည်အဆက်မပြတ်ရှုမှတ်နေတဲ့တို့ယောဂီတွေမှာဖောင်းတဲ့ပိန်နေလို့ခေါ်ရတဲ့လှုပ်ရှားဝါရောယုတ်ဒုက္ခသစ္စာကိုရည်ရည်ပြင်းပြင်းတိတိကျကျ9မိနစ်အတွင်းမှာသိကြရပြီ။ အဲဒီအသိကိုမေဃသစ္စာလို့ခေါ်တယ်မေဃသစ္စာအသိဉာဏ်ပွင့်လင်းလာတဲ့အတွက်ကြောင့်သမုဒိယသစ္စာ ဆိုတာချုပ်ငိမ့်တယ်ရှုမှတ်မိတဲ့ရုပ်ခန္ဓာနာမ်ခန္ဓာနဲ့ပတ်သက်ပြီးအနုတ္တိယကိရိတာပြည့်ရှင်းတဲ့အတွက်ဘဝအသည့်ဖြစ်စေနိုင်တဲ့ ကုသိုလ်ကအကုသိုလ်ကမပေါ်ဘူးအဲ့ဒါကြောင့်အပုဏ္ဏဘဝယတဖန်ဘဝအသည့်မဖြစ်စေခြင်းဟာတရံတိဒိဋ္ဌိစတဲ့ဩဃရေအရင်ကိုကူးမြောက်နိုင်ကုန်၏သူစည်းလုံးမှာဘလူကိုမြတ်စွာဘုရားဟောတဲ့အတိုင်း9မိနစ်အတွင်းမှာသက်ဆိုင်ရာကိလေသာကိုအောင်မြင်ပြီးဩဃကိုကူးမြောက်ကြပြီ ဒါပေမဲ့ယန္တာအဆင့်အထိမရောက်သေးတော့သံတရားမှာကျင်လဲရအောင်မယ်သံတရားကျင်လဲတဲ့အခါအထက်တန်းသံတရားမှာကျင်လဲခွင့်ရှိတယ်ဖောင်းတယ်လို့တကြိမ်ရှုမှတ်လိုက်တဲ့မှတ်စိတ်ထဲမှာအနုတ္တိယကိလေသာကိုပယ်တတ်တဲ့ဝိပဿနာဉာဏ်မေဃသစ္စာကတခု ချက်ချင်းချမ်းသာစေနိုင်တဲ့ကုသိုလ်ကတစ်ခုသေပြီးနောက်အထက်တန်း6ဘဝရစေနိုင်တဲ့ကုသိုလ်က6ခုဆို။ဟောင်းတယ်လို့တစ်ကြိမ်မှတ်လိုက်တယ်ရှုမှတ်မှုလောက်အားကယဟန္တာအဖြစ်မရောက်သေးရင်တန်တရာမှာအထက်တန်းလွှာ6ဘဝရမယ်။တစ်စက်ကရှုမှတ်မှုတစ်ကြိမ်နှုံးထား။တစ်မိနစ်ဆိုရင် စက္ကန့်60 60ကို6နဲ့မြောက်360တမိနစ်ရဲ့လှုပ်အားကအထက်တန်းလွှာဘဝပေါင်း360ရမယ်အခုဘုန်းကြီးအထုတ်ခိုင်းလိုက်တာ9မိနစ်ကျော်6မိနစ်တောင်ဖြစ်သွားတယ်အဲတမိနစ်အထက်တန်းလွှာဘဝပေါင်း360 6မိနစ်ဆိုတော့360ကို6နဲ့မြောက်ပွားပြီး တို့လိုင်းပါစီတရားဝဲလာပြီးတရားနာရတာသူစီလောမှာဘလူနေတုနောက်တစ်ချိန်မြတ်စွာဘုရားနဲ့တွေ့တဲ့အခါမြတ်စွာဘုရားငါတို့စီလာပြီးတော့ကဝိပဿနာတရားဟောပြနိုင်ဖို့အကြောင်းပါရမီကုသိုလ်ကောင်းမှုတွေတို့မှာပြည့်စုံသွားပြီဝန်တာကြရမယ်အဲဒီနေ့တိုင်းပဲနေ့စဉ်နေ့တိုင်း အိယာဝင်အိယာတာ9မိနစ်10မိနစ်စသည်အချိန်ရသမျှပေါ့အချိန်ရတော့ရှုမှတ်အားထုတ်ပါအဲဒီလိုရှုမှတ်အားထုတ်ရင်ဉာဏ်ကောင်းလာနိုင်တဲ့ညာယတအဓိကမာယအခုဆယ်တန်းဖြေထားတဲ့ကျောင်းသားတယောက်အချိန်နေအများကြီးရှိသေးတယ်သင်္ကန်းဝတ်ပြီးတရားအားထုတ်ခြင်းနဲ့ဆိုတရားလာအားထုတ်တယ်အဲကိုရင်နေကြတော့ဘုန်းကြီးတို့ကတရားအားထုတ်လဲခိုင်းတယ်စာကြက်လဲခိုင်းတယ်သူကပြောတယ် စာကျက်လို့ကိုအယမြန်နေနှစ်ခေါက်သုံးခေါက်လောက်ဖတ်လိုက်ရင်ရပြီးသားဖြစ်နေတယ်ကိုတော့ကဒီလောက်အယမမြန်ဘူးတဲ့အဲ့ဒါညံကောင်းတယ်ဆိုတာထင်ရှားတာပဲညာယတအဓိကမာယအယံမြင်တဲ့ကြားတဲ့စာရီအဆက်မပြရှုမှရတဲ့ဟောင်းတဲ့ပိန်တဲ့ပူတဲ့အေးတဲ့နှွေးတဲ့ရှိန်တဲ့စာရီအဆက်မပြရှုမှရတဲ့ကိုယ်တဲ့ဆတဲ့ထိုင်တဲ့ထတဲ့ညာလန့်တဲ့ပယ်လန့်တဲ့ငုံတဲ့မော့တဲ့မြင်တဲ့ကြားတဲ့ မွေးတယ်နန်တယ်ဝါတယ်မျိုးတဲ့စသည်အစမပြတ်ရှုမှတ်ရတဲ့ဤမဟာသရိပဌာဝိပဿနာအကျဉ်းလန်းသည့်ညာယတာဒီကမာယညံကောင်းမှုရာဧကံတော်မှာကိုတကူဒီတော်လံတကြောင်ဒီတော်လံအစီကြီးဖြစ်ပါပေသတည်းဆိုတဲ့အတိုင်းညံကောင်းတယ်ဆိုတာတိရိကြကြညွန်ကြားချက်နဲ့အညီရှုမှအထုတ်တဲ့ယောဂီတွေကိုယ်တိုင်တွေ့ခံစားရပြီ။တောင်ကျောင်းသူကျောင်းသားတွေနေ့စဉ်နေ့စဉ်စံမွေးဝဲအောင်ပန်းဆင်ကျင်ကြရင် ဘာဒီမဟာသတိပဋ္ဌာန်ဝိပဿနာတရားအလုပ်ကိုလက်မလွတ်ကြနဲ့ကမ္မဋ္ဌာဌာနလာပြီးအာမထုတ်နိုင်သေးလဲနေ့စဉ်နေ့စဉ်အချိန်မှကိုယ်နေရာနဲ့ကိုတခြားအချိန်အာထုတ်ခွင့်မရရင်အိယာဝင်တဲ့အခါဘာမှစကားပြောစရာမလိုတော့ဘူးမပြောခင်ရှုမှတ်အာထုတ်ကြအဲနေ့စဉ်နေ့စဉ်အတန်းနေမှာအဆင့်မြင့်မြင့်အမှတ်များများနဲ့အောင်မြင်နိုင်ခြင်းရဲ့အကြောင်း နောင်တန်တရားဘဝအထက်တန်းလွာနဲ့ကျင်လဲပြီးတော့ကမြတ်စွာဘုရားကိုယ်တိုင်ကမိမိစီလာပြီးဝိပဿနာတတိပ္ပံအမြတ်တရားဟောကြားရမယ်ပါရမီကုသိုလ်ကောင်းအကြောင်းတွေပြည့်စုံမယ်ကဲဝေဝေဒတဲ့တရားစာရွက်ကလေးတွေမှာပါတယ်။ကဲဆိုရအောင်6ဒွါရတွင်ယုံနံဖြင့်အစဉ်ရှုမှတ်လေ သီလသမဒီပညာကောင်းစွာပြည့်စုံစေဝါလေးတဲ့ငါမြတ်ဖယားမိန်ကြားနေတိုင်းပဲပါဠိကတော့အပ္ပမဒိနဘိက္ခွေသံပါဒိဋ္ဌမြတ်စွာဘုရားကို45ဝါကာလပါလုံးနေ့စဉ်နေ့စဉ်ပေးတဲ့ဩဝါဒ6ဓဝါရအတွင် ယုံနံဖြင့်အစဉ်ရှုမှတ်နေသီလသမာဒီပညာကောင်းစွာပြည့်စုံစေဝါလေးတဲ့ငါမြတ်ဖရာမိန်ကြားနေတိုင်းပဲအဲအဲ့ဒီအကျင့်ကိုအကျယ်ချဲ့တဲ့ဆောင်းပုတ်အောက်မှာနံပါတ်1ကစသတိပဋ္ဌာန်အာ ဖြောင့်စွာထိုင်ပါပလင်ခွေခွေသောအခါခြေဝဲရာသင်္ဃမထရှင်ထားလေဝဲလက်ပေါ်တွင်ရာလက်တင်ဤရှင်လက်မှထိတ်ခြင်းပေဝဲရာဒူးတွင် ရက်ကိုတင်အာကျင်ထားနိုင်ပေခြေချင်းဝတ်တွင်လက်မောက်ရှင်အာကျင်ထားနိုင်ပေကောင်းမမခါပြောင်ပြောင်ထားပလင်ခွေထားခြေထောက်နှစ်ဖက်ဆင့်ထားမနေစေနဲ့လက်ထာနီးသုံးမျိုးကြိုက်တယ်လို့ထားနံပါတ်ကလက်ထာနီးကတော့ အမြင်ဘက်ကထားပြီးတော့ခွေတဲ့ခြေတော့ရဲ့ခြေချင်းဝတ်ပေါ်မှာလက်နှစ်ခုမှောက်ပြီးရှင်းချထားတဲ့အဲ့ဒါပြီးတော့မျက်စိမိတ်လိုက်ချက်ဝမ်းပိုက်စိတ်ဆိုင်တည်နေစေအောင်းကိုက်ပိန်ကိုက်အစဉ်လိုက်ချိန်ကိုက်ရှုမှတ်လေမျက်စိမိတ်စိတ်ဝမ်းပိုက်ချက်မှဆိုင်တယ် ဝမ်းပိုက်ကအပြင်းမဲ့ရိုးရွေလှုပ်နေတယ်အစအလည်းဆုံးသိအောင်ပေါင်းတယ်လို့အတန်နဲ့စိတ်ကဆိုရတယ်အတွင်းမဲ့ရိုးရွေလှုပ်နေတယ်အစအလည်းဆုံးသိအောင်ပိန်တယ်လို့အတန်နဲ့စိတ်ကဆိုရတယ်အောင်းနဲ့ပိန်နဲ့စိတ်ကဆိုတာကိုပဲမှတ်တယ်လို့ခေါ်တယ်အောင်းနဲ့ပိန်နဲ့မှတ်နေတော့တခုခုကြားရင်ဖောင်းနာပိန်နာထားခဲ့ကြားတယ်ကြားတယ်လို့အတန်နဲ့စိတ်ကဆိုမှပြီးဖောင်းနာပိန်နာပြန်မှတ် ဖောင်းတဲ့မိန်နဲ့မန်းနေလို့တခုခုမွေးလာနန်လာရင်ဖောင်းတာပိန်တာထားမွေးတယ်မွေးတယ်နန်နေနန်နေအတန်နေစိတ်ကဆိုမှပြီးဖောင်းတာပိန်တာပြန်ဖောင်းတဲ့မိန်နဲ့မန်းနေလို့သရွေးမြူခြင်းရင်သရွေးမြူခြင်းနဲ့မြူခြင်းနဲ့မှသရွေးစုရင်စုတယ်စုတယ်မှသရွေးမြူတော့မြူတယ်မြူတယ်မှပြီးတော့ဖောင်းတာပိန်တာပြန်။ဖောင်းတဲ့ပိန်နဲ့မတဲ့တို့ကိုယ်ထဲကပူရာနွေးတာအိရာရှင်နဲ့တောင်းတာတင်းတာရတာလှုပ်တာ။ဖောင်းတဲ့ပိန်နဲ့မတဲ့တို့မျက်စိမိတ်ထားရင်တခုခုမြင်တာ အောက်တဲ့ပိန်နဲ့မှတ်တယ်တော့စိတ်ထဲကကြည်ညိုတာအာရကျင်တာဝမ်းသာတာဟုံးမဟုတ်ပါမလားလို့တွေးတာမယုံတာပြင်းတာစိတ်ပြတာအိတ်ကျင်တာအစသည်တစ်မျိုးမျိုးဖြစ်လာတတ်တယ်အဲဒီလိုဖြစ်လာရင်ဖောင်းတာပိန်တာထားခဲ့ကိုယ်ရဲ့စိတ်ထဲပေါ်ရပေါ်ရမိမိနာရတဲ့အမိနာမဲနဲ့အတန်းတိတ်စိတ်ကဆုံးမှတ်ပြီးဖောင်းတာပိန်တာပြန်မှတ်အဲဒါကထိုင်နေတုံးရောရနေတုံးရောတုံးလုံးလိုက်အိတ်နေတုံးရောရှုမှတ်ပုံတဲ့ဒါကြောင့်ကိုယ်မှစိတ်မှကိုယ်မှ ဖြစ်ပေါ်ရာလိုက်ခါရှုမှတ်လေသွားရ6ဖြာပြင်ပေါ်ရာလိုက်ခါရှုမှတ်လေဤသောအခါအောင်းပိန်သာပြန်ကားရှုမှတ်နေရက်လင်အိတ်လင်ဤနီးပင်အစဉ်ရှုမှတ်လေ ရနေတော့ထိုင်နေတော့တုံးလည်းအဲ့ဒီလိုရှုမှတ်ပုံလေလမ်းလျှောက်တဲ့အခါကျတော့ခြေထောက်ပေါ်မှာခြေထောက်ပေါ်မှာစိတ်ဆိုင်ခါစိတ်ဆိုင်ခါပညာရှုမှတ်လေပညာရှုမှတ်လေခြေကြွသောခါခြေကြွသောခါဆသောခါဆသောခါအောင်းစွာရှုမှတ်လေအောင်းစွာရှုမှတ်လေခြေကြွလှမ်းချခြေကြွလှမ်းချသုံးချက်ပါသုံးချက်ပါမုတ်ချရှုမှတ်လေမုတ်ချရှုမှတ် လန်းသွားတဲ့အခါခြေထောက်မှာစိတ်ကိုထားပြီးတော့ညာဘက်ခြေထောက်လန်းတော့ညာလန်းတယ်ဘယ်ဘက်ခြေထောက်လန်းတော့ဘယ်လန်းတယ်အတန်တိတ်စိတ်ကဆိုပြီးသွားဒါခြေတလန်းတစ်ချက်မှနှစ်ချက်မှဆိုရင်ခြေထောက်မှာစိတ်ထားကြွားတဲ့ခိုက်ကြွားတယ်ချတဲ့ခိုက်ချတယ်ဘယ်ညာမပါတော့ဘူးကြွားတယ်ချတယ်ကြွားတယ်ချတယ်အတန်တိတ်စိတ်ကဆိုပြီးတော့လန်းသွားသုံးချက်မှဆိုရင်ကြွားတယ်လှမ်းတယ်ချတယ်ကြွားတယ်လှမ်းတယ်ချတယ်လို့ခြေထောက်မှာစိတ်ထားအတန်တိတ်စိတ်ကဆိုပြီးတော့မှတ်သွားတာလန်းသွားရင် မဟာသရိပဒံဝိပဿနာတရားလို့ရှုမှတ်အားထုတ်ဖို့အဲဒီလိုထိုင်နေရင်သွားနေရင်ရနေရင်တုံးလုံးနဲ့အိတ်နေရင်ရှုမှတ်တဲ့အခါမနာမယချာမပြရှုမှတ်မြဲပါလေလှုပ်ရှားမူရာလူမမတူးသွားခြင်းပါလေ အပြအကျအရာနာမရှိရဘူးတဲ့မှတ်စိတ်တွေကြီးတွေဆက်သွားအောင်ကြိုးစားအားထုတ်ရှုမှတ်ရမယ်ဝိသံထိုင်တာစောင်းလဲပြောင်းရွှေ့လှမ်းသွားငုံမော့ကင်ယူစတဲ့လှုပ်ရှားမှုကိုမူရာတွေမှာလဲအာမရှိတဲ့လူမမာအတုယူပြီးတော့ဖြည်းဖြည်းနှင်းနှင်းလှုပ်ရှားသွားလာငုံမော့ကင်ယူစောင်းလဲရှုမှတ်ရမယ်လျောင်းထိုင်သွားရစင်မပြတ် စပ်အောင်ရှုမှတ်လေအဲဒီတိုင်းရှုမှတ်အထောင်ရင်အခုတင်ကသူစီလောမှာဘလူးလိုပဲမညာဘုံညာရပြီးသောတာပန်အဆင့်ရောက်မယ်အပယ်လေးပါးတကားပိတ်မယ်ကဲခဏကိုယ်နဲ့ပြောတဲ့အတိုင်း